ဒီကနေ့ သာသနာတော်နှစ်2566ခုကောဇာနှစ်1384ခုတရင်ကျော်လာပြည့်နေ့မဟာဗိဓမာခါတော်နေ့ထုတ်ခဲ့တဲ့နေ့တနေ့လို့ဥဒ္ဓဘာသာဝင်များသတ်မှတ်ထားကြတဲ့ခါကြီးရဲ့ကြီးတရင်ကျော်လာပြည့်နေ့မှာဘုန်းဘုန်းတို့ဥပုပ်တရားလေးနာယူခြင်းယူကြည့်ကြနော် ဒီကနေ့ဓမ္မဒါနဓမ္မပူဇာလှူဒန်းထားကြတဲ့ကုသိုလ်ရှင်တွေက၄ဦးလောက်ရှိ အနုမောဒနာ ဖြစ်စေဖို့ဘုံဘုံတို့ဖတ်ပြပါနော်ဥဇော်ဝင်းတမိုးစန္ဒာပိသားစုဩစတြေးလျဥတာထွန်းစံဒေါ်ရင်ရင်အောင် မိသားစုဩစတြေးလျဘုံဘုံတို့လွန်ခဲ့တဲ့၅နှစ်ကဩစတြေးလျသွားပြီးတော့တရားဟောတော့ ကိုုံတို့ကိုစသရရာဆောင်ရွက်ပေးခဲ့ကြတဲ့တရားတွေပေါ့နော်နောက်ပြီးတော့တရားကြီးဥအောင်မင်းတော်နီနီတွေးမိသားစုမြိတ်မျိုးကတရားကြီးဥအောင်မင်းရဲ့55နှစ်ပြည့်ဝင်းနေအထိမ့်မှဓမ္မပူဇာလူရန်ညတယ်နော်ပြီးတော့ဘုန်းတို့မြောက်ကလာမှာနေထိုင်တဲ့တရားကြီးဥဝင်းလိုင်တရားကြီးကသူ့ရဲ့အသက်85နှစ်ပြည့်ကတင်ကြလာပြီးနေမွေးတာပြီးတော့ သူ့ရဲ့ဖခင်ကြီးဒကာကြီးဥရွှေအိုးကိုအလွန်ချင်းနှစ်30ပြည့်အထိမ်းမှတ်ဆိုပြီးတော့ဓမ္မပူဇာလူလန်းကြတယ်ပေါ့အဲ့ဒါဘုန်းတို့စွာမြတ်ဆက်ကလူလန်းကြတယ်ဓမ္မပူဇာများဆက်ကလူလန်းကြတယ်ကုသိုလ်ရှင်တွေကိုအလုံးဝမ်းသာတဲ့ဝမ်းမြောက်တဲ့ကုသိုလ်ကောင်းမှုတိုးစေဖို့ဖတ်ကြားပြပါနော်အဲ့တော့ဘုန်းတို့ဒီနေ့ဥပုပ်တရားလေးဒါယူကြည်ညိုကြပါ ဝါတွင်ကာလဥပုပ်နေတိုင်းဘုန်းတို့ဥပုပ်တရားလေးမိနစ်30 45မိနစ်ခန့်ဟောလာခဲ့တာဒါဝါတွင်ကာလနောက်ဆုံးဥပုပ်နော်အဲ့တော့ဥပုပ်တရားအနေနဲ့ပါဟောခြင်းတော့ဆိုတော့ဘုန်းတို့950ဇာတကတိပတ်တော်ထဲမှာပင်စုပောတထဇတ်ဆိုဇတ်တော်တစ်ပုဒ်ရှိအဲ့ဒီဇတ်တော်ကိုမြတ်စွာဘုရားဘာကြောင့်ဟောတာလဲဆိုတော့ ဥပုတ်တေတွေကိုအကြောင်းပြုပြီးတော့ဟောခဲ့တာတဲ့ဥပုတ်တေတွေကိုဘလို့ရည်ရွယ်ချက်နဲ့ဒီတရားလေးကိုဒီဇတ်တော်လေးကိုမြတ်စွာဘုရားဟောတာလဲဆိုတော့ဥပုတ်စောင့်တဲ့အခါမှာဘလို့ရည်ရွယ်ချက်နဲ့စောင့်သုံးရမလဲဆိုတာလေးကိုအတိတ်ကသိစေလိုတဲ့အတွက်ကြောင့်ဒီဇတ်တော်လေးကိုဟောတာတဲ့ရဘုံတို့ဗုဒ္ဓဘာသာဝင်များအထူးသဖြင့်ဝါရံကာလမှာဥပုံဆောင်ကြတာရှိနော်အဲ့ဥပုံဆောင်နေဆိုတာ ရှစ်ပါးသီလကိုစောင့်တင်ကြတာလည်းရှိတယ်တချို့လည်းပဲအဲ့ဒီရှစ်ပါးသီလမှာမေတ္တာသဟကတိနာစေတတ္တမေတ္တာသဟကတိနာစေတတ္တမေတ္တာစိတ်ဖြင့်တတ္တလောကကြီးတစ်ခုလုံးရဲ့ပုံမှာဖြန့်နှံ့ပြီးတော့မေတ္တာဓာတ်တွေပို့လွတ်ပြီးတော့နေပါမယ်ဆိုပြီးတော့သိက္ခာပုဒ်တစ်ခုတိုးပြီးတော့အင်္ဂါ၉ပါးနဲ့ပြည့်စုံတဲ့၉ပါးသီလကိုစောင့်တည်ကြတာလည်းရှိဟုတ်လား တော့တကယ်တမ်းဥပုပ်တိလကိုဘုံဘုံတို့စီသိကြည့်တဲ့အခါမှာကိုယ့်ရဲ့ကာယကံဝစီကံကိုအလွန်ဖြူစင်တန်ရှင်းအောင်စောင့်ထိန်းတာပေါ့ကိုယ့်ရဲ့အပြောကြောင့်ကိုယ့်ရဲ့အလုပ်ကြောင့်တစ်ဖက်သားကိုမထိခိုက်စေအောင်စောင့်ထိန်းတယ်ငါးပါးတိလထဲမှာကိုဒါကပါသွားပါပြီဒါပေမဲ့ရှစ်ပါးတိလဆိုတာကျတော့ပိုးပြီးတော့သူကထုခဲ့သွားတယ်ဘုံဘုံအမြင်ပြောရရင်တော့အလုပ်ပိုတွေကိုဖြတ်တောက်ပြလိုက်တာ ဟုတ်လားစိတ်ကိုຢာကဒေါသဖြစ်စေမဲ့အရာတွေကိုလည်းပဲဖြတ်တောက်ပြလိုက်တဲ့သဘောပဲကာရင်တည်ခြင်းတိမုတ်ခြင်းနဲ့ပတ်သက်ပြီးတော့ကိုယ်တိုင်လည်းမလုပ်ဘူးသူများ လုပ်တာကိုလည်းကြည့်ရှုနားထောင်တာလည်းမလုပ်ဘူးအဲ့ဒီကိစ္စဘောဟာမှာတကယ်တမ်းကမြတ်စွာဘုရားကအကျင့်မြတ်ရဲ့ဆုညောင်ခလုတ်တွေလို့အဲ့ဒီဂီတနဲ့ပတ်သက်ပြီးတော့အဲ့လိုမြတ်စွာဘုရားဟောတယ်ဟုတ်လား ဒါတာမန်ချိန်မှာဒီကိစ္စက စိတ်ကိုအနှောင့်အယှက်ပေးတယ်ဆိုတာသိပြီးတော့မသိတာပဲမလို့တရားအထုတ်ကြပြီလေးနဲ့တဲ့ရုပ်တဘာဝနံတဘာဝတွေကိုသိအောင်အထုတ်ကြပြီစိတ်ကိုတည်ငြိမ်အောင်တမာတိရှိအောင်အထုတ်ကြပြီဆိုလို့ရှိရင်အဲ့ဒီတခြင်းသားထောင်းတာရုပ်ရှင်တွေဇကာတွေကြည်တာဖြောပြေးတွေကြည်တာအဲ့ဒီကိစ္စကစိတ်ကိုအများကြီးလာပြီးတော့အနှောင့်အယှက်ပေးတယ်အဲ့ဒီကြမှာသိတာနော်ဒါကြောင့်ဥပုံဆောင်တယ်ဆိုတာက သူ့ထက်ပိုပြီးတော့မြင့်မားတဲ့တမာရီပညာဘာဝနာကိစ္စကိုကြိုးစားအထုတ်တဲ့အခါမှာများစွာအထောက်အကူပြုဖို့ဆိုတဲ့ရည်ရွယ်ချက်လည်းပါတယ်ဟုတ်လားပြီးတော့ဘုံတို့နေလွညစာမစားဘူးဆိုရင်ကိုပဲအချိန်တွေအများကြီးရသွားပြီကောင်းတာလုပ်ဖို့အတွက်အချိန်တွေအများကြီးရသွားပြီဟုတ်တယ်မဟုတ်လားညစာစားမယ်ဆိုရင်လှုပ်ရတာကိုကစပြီးတော့အချိန်တွေအများကြီးပေးရတယ် စိတ်ကိုလည်းပဲအများကြီးလေးလံစေတယ်ထိုင်းမိုင်းစေတယ်ဘယ်ရှုတော့မှပဲကြည်ကြည်ညလာစားတဲ့ကိစ္စကိုရှောင်ကျဉ်နိုင်ရင်အလုံးမကောင်းမွန်တာကိုတွေ့ရတယ်နော်ဒါဥပုံဆောင်တယ်ဆိုတာဘာတော့အပုတ်ကိစ္စတွေကိုဖျက်တောက်တာစိတ်ကိုရာဂဒေါသမောဟဖြစ်စေမဲ့အရာတွေကိုကြိုတင်ပြီးတော့ဖျက်တောက်ထားတာဟုတ်လားပြီးတော့သူတော်ကောင်းတရားကိုကျင့်သုံးဖို့အတွက်အချိန်များစွာရအောင်စီမံဖန်တီးရလဲရောက်တယ်ဒါကြောင့်အလွန်မှ လှုပ်တဲ့နဲ့အလုပ်တစ်ခုလို့မြတ်စွာဘုရားဟောတယ်။ဒါခုဘုန်းဘုန်းတို့ပြောပြမယ်။ဒီဥပုသ်တွေကိုမြတ်စွာဘုရားကဥပုံစောင့်တဲ့အခါမှာဘလို့ရည်ရွယ်ချက်နဲ့စောင့်သုံးရမလဲဆိုတာလေးကိုပေါ်လွင်ထင်ရှားစေဖို့ဒီပင်စုပောတ္တဇတ်ဆိုတာလေးကိုဟောတယ်။အဲ့ဒီဇတ်တော်ကိုဘုန်းဘုန်းတို့ကြည်လိုက်တဲ့အခါမှာဥပုံစောင့်တဲ့အခါမှာမြင်မာတဲ့ရည်ရွယ်ချက်ရှိရမယ်နော်။အဲ့ဒီရည်ရွယ်ချက်ကဘာလဲဆိုတော့ကိုယ့်ရဲ့စိတ်နှလုံးထဲမှာပေးကြံနေတဲ့ ရာဂဒေါသမောဟအစရှိတဲ့အညစ်အကြေးတွေကိုအိုးပြီးတော့ဖြူစင်တန်ရှင်းသွားစေဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဥပုံဆောင်ရဟုတ်လားရာဂဆိုတဲ့ဆွမဲ့မှုဒေါသဆိုတဲ့အကျဉ်းနှံမှုမောဟဆိုတဲ့ဘဝခန္ဓာရဲ့အကြောင်းကိုမှန်မှန်ကန်ကန်သိမြင်နားလည်မှုမရှိမှုဟုတ်လားဒီရာဂဒေါသမောဟအညစ်အကြေးတွေစိတ်နှလုံးမှာအုံတို့မှာပေးကြမ်းနေတာရှိတယ် အဲ့ဒါကိုပြောင်းစင်အောင်ရှင်းကြတဲ့နေရာမှာဒီဥပုပ်တီလာကအထောက်အကူပြုပါစေဆိုတဲ့ရည်ရွယ်ချက်နဲ့ဥပုပ်ကိုစောင့်သုံးကြရမယ်လို့ဒီဇတ်တော်လေးထဲမှာအဲ့ဒီလူရင်းဒိဗေကိုတွေ့ရတယ်နော်ဒါကြောင့်ဥပုပ်သတင်းစောင့်သုံးလေးစောင့်သုံးထားရှိကြတဲ့ဘုရားဘာသာပေါ်များဒီဇတ်တော်လေးကိုနားလည်ထားသင့်တယ်ပေါ့တချို့တရားနာတဲ့တရားနာတဲ့ရင့်နေတဲ့ပုံကိုယ်တွေလည်းကြားဖို့မယ်လို့ထင်ပါတယ်နော်ယေရှုပေါ်တထာဇတ်တယ် အဲ့ဒီဇတ်တော်ထဲမှာဘုံတို့မြတ်စွာဘုရားလောင်းတော်ကြီးကအလွန်ချမ်းသာကြွယ်ဝတဲ့တထေးမျိုးမှာလူဖြစ်တယ်အထူးသဖြင့်သူလူဖြစ်တဲ့အမျိုးဟာဒုက္ခဒုက္ခလာမှာ အလွန်မှ မြင့်မားတဲ့အမျိုးတစ်မျိုးပေါ့အမျိုးဆက်မြင့်မားတယ်ပေါ့အဲ့တော့ဘုန်းတော်ဘုရားလောင်းကဒီပိုင်ဆိုင်မှုကြောင့်ဖြစ်တဲ့မာမာနတဲ့အမျိုးဆက်မြင့်မားလို့ဖြစ်တဲ့မာမာနကသူ့ကိုပို့ပြီးတော့လေးလံစေတယ်ပင်ပန်းစေတယ် သူ့စိတ်ထဲမှာမာနအလွန်ကြီးတယ်မာနကပိုင်ဆိုင်မှုကိုအကြောင်းပြုပြီးတော့ဖြစ်တဲ့မာနတဲ့သူတို့ရဲ့မျိုးရိုးခုံကိုအကြောင်းပြုပြီးတော့ဖြစ်တဲ့မာနပူကြီးနေဟုတ်လားဒါပေမဲ့ကောင်းတဲ့ဓာတ်ခံလေးတွေကပါလာတဲ့အခါကျတော့ရွယ်ရောက်လို့အင်တော်ရဲ့သားကြကြာကြာလူလောကကြီးမှာသူမနေဘူးပိုင်ဆိုင်သမျှပတ်သက်သမျှအားလုံးကိုပြက်ပြက်တောက်တောက်စွန့်လွတ်ပြီးတော့သူယတိဝတ်သွားတယ်ဟိမွန်တာဝင်ပြီးတော့တရားအထုတ်တယ်အဲ့ဒါဂူကြီးကူထဲမှာသူတရားအထုတ်တယ် ဒါပေမဲ့တရားတို့တရားမြတ်မဲ့ညာပူညာရဖို့ရည်ရွယ်ပြီးတော့လုပ်တာတော့မဟုတ်ဘူးပေါ့ဇံပင်ခြင်းကိုရည်ရွယ်ပြီးတော့လုပ်တာပေါ့နော်အဲ့ဒီဇံပင်ခြင်းသူမျောလင့်ထားတဲ့ထုကဲတဲ့အဲ့ဒီတရားမာနကြီးတဲ့အတွက်ကြောင့်မရဘူးတဲ့မာနကရှေ့ရနေပြီးတော့သူလိုချင်တဲ့ပန်းတိုင်ကိုမရောက်အောင်တားဆီးတယ်နော်သူကသူငါဘာလို့ထင်နေတဲ့အထင်ကြီးကမြင့်မြတ်မှုကိုတားနေတာဒါကြီးကတားနေတယ်လို့လည်း तू မသိဘူးတရားတော်အထုတ်တယ်မရဘူး အဲ့လိုနဲ့ကာလကြာလာတဲ့အခါမှာတောထဲမှာတယောက်တည်းနေတော့သူ့မှာမိတ်ဆွေတွေရှိလာမိတ်ဆွေကလူသားမိတ်ဆွေတွေတော့မဟုတ်သူ့ရဲ့မေတ္တာဓာတ်အားကြီးတာလဲတကြောင်ဖြစ်မယ်ပေါ့အဲ့ဒါသူ့နားကိုလာလာပြီးတော့တရားနာကြတယ်သူ့ဒီကမေတ္တာဓာတ်ကိုလာလာခံယူကြတယ်သူ့နားကိုယဉ်ပါနေတယ်အတလိษံလေး၄កောင်ရှိ၅កောင်ရှိအဲ့ဒါကဘာလို့ဆိုခိုးဘိုးခိုမတတွဲရှိခိုးကလေး၂កောင်ရှိတယ်ပြီးတော့ဘုန်းတို့ဝန်တကောင်ရှိတယ် နောက်မြေခွေးတစ်ကောင်ရှိတယ်နောက်မွေတစ်ကောင်ရှိတယ်တဲ့ဟုတ်လားအဲ့ဒီမှာမွေကရှင်သာတိပုတ္တရာရဲ့အလောင်းသူတို့ဒီဘောတန်တရားမှာရင်းရင်းနီနီဖြစ်ခဲ့ဘူးတဲ့တန်ရောစဉ်အကြောင်းတရားလေးတွေလည်းရှိလို့ဒီမှာအတူတူလာဖြစ်ကြတဲ့သဘောပါပဲမွေကရှင်သာတိပုတ္တရာရဲ့လောင်းမြေခွေးကရှင်မာမောက္ကလန်ရဲ့လောင်းဝန်ကတော့ရှင်မဟာကတ္တမရဲ့အလောင်း အဲ့ဒီခိုဘိုခိုမမှာခိုဘိုကတော့ရှင်အနုဒုဒ္ဒရာရဲ့လမ်းခိုမာလေးကတော့ဘယ်သူလို့မပါအဲ့ဒါသူတို့ကအမြဲတမ်းလာလာပြီးတော့ရတိအင်းနာမှာနေတယ်ပေါ့အဲ့တော့နောက်တော့ဒီလိုနေရင်းနဲ့ဘုရားလောင်းကလည်းထုထုကဲကဲဇံပင်ရင်ရတယ်နော်မာမနာကိုစွန့်လိုက်တဲ့အတွက်ကြောင့်ဇံပင်ရင်ဝင်ရတယ်ဘာကြောင့်မာမနာကို तू စွန့်လိုက်တယ်လဲဆိုတာကိုပြီးတော့ပြောပြမယ်နော် အဲ့ဒီနေ့မှာသူထူးထူးကဲကဲဇံပိန်ရင်ရပြီជីជីလဲလဲပဲဇင်းကြံဦးမှာသူ့ရဲ့ကူရဲ့ထိတ်မှာဇင်းကြံလျှောက်တဲ့နေရာရှိတယ်ဇင်းကြံဦးမှာသူជីជីလဲလဲလေးထိုင်နေအဲ့ဒီနေ့မှာပဲထူးထူးဆန်းဆန်းခိုးဖို့လေးရဲ့ဝွန်ရဲ့မြေခွေးရဲ့မွေရဲ့သူတို့ကလည်းပဲငြိမ်သက်စွာထိုင်ပြီးတော့ဥပုံဆောင်နေတဲ့ဟုတ်လားအဲ့လိုဥပုံဆောင်တဲ့အခါကျတော့ဘုရားလောင်းကလည်းဒီအကောင်လေးတွေတခါမှဥပုံဆောင်တာမရှိဘူးနော် ဒီတစ်ခါငြိမ်ငြိမ်သက်သက်ကလေးနေနေကြတယ်ဘာဖြစ်လို့ဒီလိုနေနေသလဲသူ့စိတ်ထဲမှာအဲ့လိုဖြစ်နေသလိုပဲဟိုတရိษံလေးလေးကောင်ရဲ့စိတ်ထဲမှာလည်းပဲရတိကြီးကိုကြည်ရတာဒီနေ့ကအလွန်မှကြည်ကြည်လေးနဲ့အေးအေးချမ်းချမ်းရှိတယ်သူမျောလင့်ထားတဲ့ပန်းတိုင်ကိုကြောက်သွားပုံရတယ်သူတို့ကလည်းထင်နေကြတယ်ဟုတ်လားအဲ့ဒါဘုရားလောင်းကအရင်စပြီးတော့မေးတယ်မင်းတို့ခါလိုက်နဲ့မတူဥပုံဆောင်ကြတယ်မလို့ဥပုံဆောင်ကြတယ်ဟုတ်တကောင်ချင်းစီကိုမေးတယ်တဲ့မေးတဲ့အခါကျတော့ ခိုလေးကအရင်စပြုတ်တယ်ခါတိုင်းဆိုလို့ရှိရင်ခိုးခိုးခိုးမလာနေကြဒီနေ့ခိုးမလေးပါမလာဘူးသူတကောင်နဲ့အဲ့ဒါသူကဘာပြောတော့ဆိုတော့ရစ်တည်ကြီးတဲ့ဒီကနေ့အစာရှာသွားတော့သူ့ရဲ့ခိုးမလေးကိုစွန်တကောင်ကထိုးတုပ်သွားတယ်အဲ့ဒါသူ့ရှိမှာပဲတက်ဖြတ်ပြီးတော့စားတောက်လိုက်တာကိုသူမြင်လဲရတယ်ဒါသူ့စိတ်ထဲမှာဘလို့မှမခံမရနိုင်အောင်ဝန်နေရတယ်ကြေကွဲရစိုးရင်ရတယ်ပူဆွေးရတယ် အဲ့ဒါနဲ့သူအစာလည်းမရှာနိုင်ဘူးစိတ်အလွန်ပင်ပန်းဆင်းရဲတယ်အဲ့ဒါလိုစိတ်ဆင်းရဲတဲ့အခါမှာပါရမီပါတဲ့တရားဝါဖြစ်တဲ့အတွက်ကြောင့်ငါစိတ်ဆင်းရဲတာဘာလို့ဆင်းရဲရတာလုံးလို့သူစဉ်းစားကြည့်တယ်တဲ့အဲ့လိုစဉ်းစားကြည့်တဲ့အခါမှာဒီခူမာလေးပေါ်မှာရှိနေတဲ့တွေ့တာမှုမမုန်းမှုတန်ရောစဉ်တရားကြောင့်ငါစိတ်ထဲမှာပူလောင်ရပင်ပန်းရတာပါလားလို့အပြည့်မှန်ကိုသူသိနေတဲ့အဲ့လိုသိတဲ့အတွက်ကြောင့်อืม ဒီဆွဲမဲ့မှုကိုမခွာနိုင်မချင်းငါဒီကနေ့အစာရှာမသွားတော့ဘူးအဲ့ဒါယတိဤဒီမှာသွားပြီးတော့ငါအေးအေးချမ်းချမ်းလေးပဲနေလိုက်တော့မယ်ဟုတ်လားသူ့ရဲ့စိတ်တန်တာမှာဖြစ်နေတဲ့ဆွဲမဲ့မှုကိုမခွာနိုင်မချင်းဆွဲမဲ့မှုကြောင့်တောက်လောင်နေတဲ့တောက်ကမေးကိုမငြိမ့်မသက်ရမချင်းဒီကနေ့အစာရှာမသွားတော့ဘူးအဲ့ဒါလိုနေနေသူယတိဤစီရောက်နေတာမြတ်သောကျင့်လေးကိုလာပြီးတော့သူတတ်နိုင်တာလောက်ကျင့်နေတာ အဲ့လိုပြောတယ်တဲ့သူဘာကြောင့်ဥပုံဆောင်တာလဲသူရည်ရွယ်ချက်ကလေးကိုဘုန်းဘုန်းတို့သိရတော့နော်စိတ်နှလုံးကိုလောင်ကျွမ်းနေတဲ့တောကမီကိုငြိမ့်ဖို့အဲ့ဒီတောကမီတောင်ချင်းရဲ့အဓိကအကြောင်းတရားဖြစ်တဲ့ဆွဲမဲ့မှုကိုလျော်ပါသွားစေဖို့လောဘလျော့ဖို့သူဥပုံဆောင်တာပေါ့ဟုတ်ပြီနော်အဲ့ဒါနဲ့ခိုလေးပြီးတော့ဘယ်သူကပြောတော့ဆိုတော့ဝန်ကြီးကပြောတယ်တဲ့။ဘာပြောတော့ဆိုတော့အခါတိုင်းဆိုလို့ရှိရင် तू ဟာ तू ကျက်စားနေကြနေရမှာပဲ तू ကျက်စားတယ်။ ခါတိုင်းဆိုလို့ရှိရင်အဲ့ဒါဒီကနေ့တော့သူကလောဘတက်ပြီးတော့လူတွေနေတဲ့ရွာတဲ့သွားပြီးတော့အစာသွားရှာအဲ့လိုအစာသွားရှာတဲ့ခါကျတော့လူတွေကဟာဝင်ဝက်ဝင်ကြီးဆိုပြီးတော့အတင်းလိုက်ကြတယ်သူ့ပေါ့လိုက်ရုံနဲ့ကောက်တချို့ကလည်းဒုတ်တွေနဲ့ပြည့်ခဲတွေနဲ့ထုတ်အဲ့ဒါသူ့ရဲ့ခေါင်းလည်းပေါက်ကွဲပြီးတော့သွေးတွေလည်းစီးကြအဲ့ဒါအသက်လူပြီးတော့သူမနှဲပြေးခဲ့ရသူသေတော့မသေဘူးအဲ့ဒါနဲ့လူတွေနဲ့လွတ်တဲ့နေရာရောက်တဲ့အခါကျတော့ သူရက်ပြီးတော့စဉ်းစားတယ်ငါဘာဖြစ်လို့ဒီနေ့ဒီဆင်းရဲကိုရတာတော့ခေါင်းလဲကွယ်သွေးတွေလဲကြအဲ့လိုစဉ်းစားတဲ့အခါမှာတရားခံကိုတွေ့တယ်တဲ့အဲ့ဒီတရားခံကပါလဲဆိုတော့အတိလောဘစားလဲအဲ့လိုလေးသုံးဟုတ်လားအတိလောဘဆိုတာလွန်ခဲ့တဲ့လောဘပေါ့နော်တာမန်လောဘထက်အိုပြီးတော့ကြီးမားတဲ့လောဘဘုန်းတော်ပုထုဇဉ်တွေမှာလောဘတော့ရှိတာပေါ့နော်ဒါပေမဲ့တချို့လူတွေရဲ့လောဘကတာမန်လောဘထက်ပိုပြီးတော့ပြုတ်ထွက်နေတယ် အဲ့ဒီလောဘမျိုးပါခေါ်တော့အတိလောဘနော်လွန်ကဲတဲ့လောဘရှိတဲ့ရှိလိုက်တဲ့လောဘထက်ပိုမိုကဲမောက်နေတဲ့လောဘမျိုးနော်အဲ့ဒီအတိလောဘကြောင့်ငါလျှက်ပေါ်လော်ဒီလို့အိန္ဒိယမဲ့လို့အစားအသောက်တစ်ခုအတွက်နဲ့ငါရွာထဲသွားမိလို့ငါဒီလိုနှိပ်စက်ခံရတာအဲ့တော့ဒါဒီကနေ့အစားပြီးတော့ဟောဒီအတိလောဘကိုမပယ်မတတ်နိုင်မချင်းငါအစာရှာမသွားတော့ဘူးငါရည်တည်ဤဒီပဲသွားပြီးတော့အေးအေးချမ်းချမ်းနေလိုက်တော့မယ်ဆိုပြီးတော့ ဒါယတိဒီသူရောက်လာတာတဲ့ဟုတ်လားအဲအဲ့လိုနဲ့နောက်ထပ်ပစုကျန်နေတော့မြေခွေးကျန်ဟုတ်လားမြေခွေးနဲ့မွေနဲ့ကျန်နော်အဲ့ဒါမြေခွေးကတော့ तू อ่ะဘာဘူးလို့ဒီနေရာကိုရောက်လာတာတော့ဆိုတော့အဲ့ဒါလွန်ခဲ့တဲ့3-4ရက်လောက်က तू အစာရှာသွားရင်းနဲ့ရှင်သေးကောင်ကြီးတကောင် तू တွေ့ဟာနေတဲ့လက်လာပါမဟုတ်ဘူးသူ့အတွက်ဒါတစ်လဆိုလဲဟုတ်တယ်နှစ်လဆိုလဲဟုတ်တယ်ဖူလုံပြီပေါ့နော် အဲ့ဒါနဲ့ဆင်သေးကောင်ကြီးကိုဟိုနာလှက်ကြိုက်ဒီနာလှက်ကြိုက်ဆင်ရလက်သေးတာတော်တော်ကြားနေပြီဆိုဘယ်နာမှကြိုက်လို့မရဘူးကြောက်ခဲကြိုက်လိုက်ရတယ်လို့ပဲအကုန်လုံးမာတောက်နေတာတေရကြီးကလည်းအထူကြီးကိုဟုတ်လားအဲ့ဒါနဲ့ဓာကြီးကိုသူစွန့်မထားနိုင်ဘူးဘယ်နာနဲ့ကြိုက်လို့ရမလဲကြိုက်လို့ရမလဲဆိုနောက်တော့ပေါင်ချာနေပြီးတော့ဝိဆမဲ့နေရနေကြိုက်လိုက်တော့နုညံ့မှုကိုရတယ်အဲ့တော့အဲ့ဒီနေရာနဲ့ကြိုက်တာဘိုက်ထဲထိရောက်တော့ဟုတ်လားအဲ့ဒါနဲ့ဘိုက်ထဲရောက်တော့ဝမ်းမြောက်ဝမ်းသာဘိုက်ထဲဝင်သွားတာ ဝန်တော်ထဲထဲကဦးတွေကလီသားတွေစားတယ်ရေစားလို့ရှင်သွေးတောက်တယ်အဲ့ဒီဆင်းရဲဘိုက်ခေါင်းထဲမှာဖြစ်နေတာနော်မြေကိုရမထွက်ဘူးအာအလွန်ကိုစိမ့်ကြပြီးနေတာပေါ့အဲ့ဒါလို့သူအတွင်းမှာနေနေတော့မယ်နေရအရန်ပူတဲ့အခါဟုတ်လားနေရအရန်ပူတဲ့အခါကျတော့သူဝင်ခဲ့တဲ့အဲ့ဒီဝိဆမဲ့အပေါက်ကြီးကတဖြည်းဖြည်းနဲ့ရှုပ်ပြီးတော့ပိတ်သွားတယ်ပိတ်တော့သူပြန်ထွက်မရတော့ပြန်ထွက်မရတဲ့အခါကျတော့သူဟာစိတ်တွေပူတာအတင်းတိုးဘယ်လိုမှထွက်လို့မရဘူး သူအဲ့ဒီထဲနဲ့သေတော့မဲ့အနေထားဖြစ်တယ်အဲ့ဒါပြန်ပြီးတော့ကံကောင်းကျင်တော့အဲ့ဒီအချိန်မှာမိုးတွေကရွာတယ်တဲ့မိုးတွေရွာတဲ့အခါကျတော့အဲ့ဒါကရေတွေနဲ့နှုတ်ပွားပြီးတော့တခါအလင်းရောင်လေးမြင်လာတယ်ပေါက်သွားတယ်ပေါ့နော်အဲ့ဒီကနေသူကြောက်အလန့်အတခါတဲ့အပေါက်ကျေအောင်ထိတောင်မစောင့်နိုင်တော့ဘူးဇွတ်အတင်းတိုးတယ်အဲ့ဒါအမွှေးတွေလည်းကျွတ်အရေဝင်တွေကွာအဲ့ဒါသွေးအလိမ့်လိမ့်နဲ့အသက်လူပြီးတော့အဲ့ဒီဆင်းပိုက်ခေါင်းထဲကနေသူတိုးထွက်ခဲ့ရတယ်အဲ့ဒါနဲ့ပြင်မဲ့ရောက်တော့ဩငါမသိဘူး ကြောက်လန့်သွားတယ်ဒီရှင်ကြီးကိုကြည့်ပြီးတော့စားခြင်းစိတ်တဲ့သူသေမှာကြောက်တဲ့စိတ်ကပိုးပြီးတော့လွန်ကဲနေတာဟုတ်လားအဲ့ဒါနဲ့ငါဘာလို့ဒီဒုက္ခတွေ့ရတာလို့ဆိုတော့ဩငါမရှင်းမချင်းနော်အစားအသောက်ကိုမမောတဲ့လောဘနော်ဒီလောဘငါ့ကိုနှိပ်စက်တာနော်ဒီထဲဝင်ရင်ဒီလိုဖြစ်လိမ့်မယ်လို့မသိတဲ့မောဟဒီတရားတွေကငါ့ကိုနှိပ်စက်တာသူသိတယ်ဟုတ်လားအဲ့ဒါနဲ့ဒီလောဘကိုမခွာနိုင်မချင်းဒါဒီကနေ့စာရှာမသွားဘူးဟုတ်လား အဲ့ဒါယတိကြီးသွားပြီးတော့အေးချင်းချင်းနေမဲဆိုပြီးတော့ယတိကြီးဒီရောက်လာတာတဲ့သုံးအောင်ရှိရင်နော်နောက်ဆုံးမှာဆိုတော့မွေရှင်သာရိပုတ္တရာရလာသူကတော့ဘာလို့ရောက်လာတာလဲဆိုတော့ဟောတနေ့သူကသွားရင်းနဲ့လူတစုဟာအိုးအိုးအော်တောင်းနေပေါ့သူ့စီကိုလာနေကြတယ်တွေ့သူအသာလေးတိတ်နေရတယ်မွေရဲ့ကြောင်ကြားလေးတွေရတယ်အဲ့ဒါလိုတိတ်နေတော့မှပဲနွာလာဥဒ္ဓဖာကြီးကရှူဖွေးနေတယ် အဲ့ဒါလည်းပန်းတွေပန်းနန့်တာတွေလိမ့်တာအမှန်ကလူတွေကနွာလာဥဒ္ဓဖာကြီးကိုပူဇော်ရရင်လည်းသူလန်းသူသွားနေတာသူနဲ့တိုက်ရိုက်တွေ့တာပေါ့နော်တွေ့တဲ့ခါကျတော့နွားကြီးကလည်းပျော်မြူးခုံးပေါက်ပြီးတော့လှုပ်ရင်းနဲ့သူ့ဘော်တက်နှင်းမိအဲ့ဒီမွေဘော်တက်နှင်းမိနှင်းပြီးတော့မွေဆိုတဲ့အကောင်ကစိတ်ဆိုးလွယ်တဲ့အကောင်ပဲလေတခါတည်းစိတ်တူပြီးတော့နင်းရမလားဆိုတော့အဲ့နွားကြီးကိုပေါက်ထည့်လိုက်တယ်လူတွေကမြင်တာမဟုတ်ဘူးတပင်ကျိုးတပင်ကြမှာဖြစ်နေတယ် အဲ့တော့နွားကြီးကအဲ့လိုလဲပေါက်ခံလိုက်ရရောနွားကြီးကအဲ့နာတင်ဘိုင်းကနေလဲပြီးတော့သေရောအဲ့ဒါကိုမိုးရကြည့်နေသူကြိုက်လို့ဒီကောင်သေသွားပြီဆိုတော့သိအဲ့ဒါလူတွေကငိုကြတယ်တဲ့သူတို့ပူဇော်နေတဲ့အမြတ်တို့တန်ဖိုးထားတဲ့နွားလာဥဒ္ဓဘာကြီးမွေးပေါက်ခံရလို့သေတယ်ဆိုငိုကြပြီးတော့အဲ့ဒီနွားကြီးကိုဖျက်ရက်ပြီးတော့စားရတာမဟုတ်ဘူးတခါတည်းခရခဲသေးယူပြီးတော့မြေကြီးတွေတွန့်တုပြီးတော့မြုပ်ကြလူတွေကငိုကြတယ်အဲ့ဒါကိုကြည့်ပြီးတော့မွေကြီးကစိတ်မကောင်းဘူးတဲ့ငါရဲ့ဒေါသတစ်ချက်ကိုမထိန်နိုင်နိုင်တဲ့ နွားကြီးလည်းပဲတေးရတယ်သူငါ့ကိုနင်းညင်လို့နင်းတာမှမဟုတ်ပဲမမြင်လို့နင်းတာပဲပြီးတော့လူတွေလည်းပဲဝန်းနေကြရတယ်ငါရဲ့လုပ်ရကြီးอ่ะနော်စိတ်မကောင်းစရာကြီးပဲဒါလက်တယ်တရားခံကတော့ဒေါသတရားပဲနော်ငါဒေါသကိုမထိနိုင်တာနဲ့အများဆင်းရဲကြရတယ်ငါလည်းပဲဒီမြင့်ဒီဖြစ်ရကြီးကိုကြည့်ပြီးတော့စိတ်မချမ်းသာဖြစ်ရတယ်အဲ့တော့ဒီနေ့ကစပြီးဒီဒေါသကိုမပယ်နိုင်မချင်းငါအစာရှာမသွားတော့ဘူးဟုတ်လားအဲ့ဒါနဲ့ပဲပဲရောက်လာရတေကြီးတွေရောက်လာတယ်တဲ့ နော်အဲ့တော့သူတို့ရဲ့ဒါတွေကလို့ပြောမှာတော့သူတော်ကောင်းကြီးတွေရဲ့အလောင်းလျာတွေဆိုတော့တိရစ္ဆာန်တွေကဒီလိုတွေးတဲ့ပြီးတော့ဒီလိုလုပ်နေတာဖြစ်နိုင်မှာမလားလို့ဒီလိုမျိုးဘုံဘုံတို့မတွေးစီခြင်းဘူးပေါ့နော်အကုန်လုံးဟာစမ်းကြဲတဲ့လောကကြီးဖြစ်တဲ့အတွက်ကြောင့်ဘာမှမဖြစ်နိုင်ဘူးဆိုတာမရှိဘူးဆိုတာကိုလည်းနားလည်ဖို့လိုတယ်ဟုတ်လားအဓိကပေးခြင်းတဲ့တည်င်းစကားကဘာလဲ ဘလို့ရွယ်ချက်နဲ့ဥပုံဆောင်တယ်လဲဆိုတာလေးကိုမြတ်စွာဘုရားပြောလို့လို့သူတော်ကောင်းတွေရဲ့အကြောင်းကိုပြောပြတာဟုတ်လားမွေးရတော့ဒေါသကိုပယ်ခြင်းလို့ဝန်ကတော့ဘာလို့အတိလောဘမောက်နေတဲ့လောဘကိုပယ်ခြင်းလို့မြေခွေးကတော့မစင်မချင်းနဲ့စားကျင်တာတစ်ခုပဲတည်တယ်ဂမူးရှုလို့စိတ်တွေကိုပယ်ခြင်းလို့နောက်ခိုးကတော့ဘာလဲတောကမီးတောက်လောင်တာကိုငြိမ့်သက်ခြင်းလို့အဲ့ဒီတောကမီးရဲ့နောက်ွယ်ကမီးတောက်ခြင်းရဲ့အတောင်အကြောင်းဖြစ်တဲ့ဆွဲမဲ့မှုယာကကိုပယ်ခြင်းလို့ဟုတ်လား အဲ့လိုမျိုးတိတ်ဆန်လေးတွေကပြောပြတဲ့ခါကျတော့ဘုရားလောင်းကကောင်းတယ်တာဓုခေါ်အဲ့ဒီကောင်းလေးတွေကလည်းပြန်မေးတယ်တဲ့ရှင်ရသေးကြီးရတယ်ခါလေးနဲ့မတူဘူးပေါ့နော်ကြည်လင်ရှင်လန်းပြီးတော့ဇင်းကြံဥမာထိုင်းနေအလုံးမကြက်တည်မင်္ဂလာရှိတယ်ဒီနေ့ထူးကဲပုံရတယ်ဘာဖြစ်လို့ဒီလိုထိုင်းနေလို့ဟုတ်တယ်တဲ့ငါလည်းဒီနေ့ထူးကဲတယ်ခါလေးတော့သူဇံပိန်ကြီးရလားမရဘူးအောက်လို့မရတာတော့အမျိုးကုံကိုအကြောင်းပြုပြီးတော့တက်နေတယ်မန်ကတားတာဟုတ်လား အဲ့အဲ့ဒီနေ့တော့သူရချင်ရဖို့အကြောင်းဖန်လာအဲ့ဒီမလန့်မကန်းမှာပိစိကဗုဒ္ဓအရှင်မြတ်တစ်ပါးရှိတယ်အဲ့ဒီပိစိကဗုဒ္ဓအရှင်မြတ်ကဒီယသိကိုမြင်တဲ့စိတ်ထဲကနေပြီးတော့သူရှိဘာဆက်ဖြစ်မလဲဆိုတာလည်းသိတယ်ဒီယသိကဟောဒီဗရကဘာမှာဂေါရမဘုရားရဲ့လူဖြစ်လာမဲ့ပုဂ္ဂိုလ်တို့ပဲဒါပေမဲ့ခုသူဇံပိန်ညင်တော့မရဘူးဘာလို့မရတာတော့သူအမျိုးကိုအကြောင်းပြုပြီးတော့မန်တက်နေတာဒါကြောင့်မရတာ တကယ်တမ်းကစိတ်ကောင်းနှလုံးကောင်းရှိတယ်ဒီအညစ်အကြေးကလေးပေးနေလို့ပေးမယ်ဆိုပြီးတော့ယတိကြီးတိဥတိဖုရှာသွားနေတော့ကိုအဲ့ဒီပြည့်စေကဗုဒ္ဓအရှင်မြတ်ကယတိကြီးထိုင်နေကြအမြင့်ဆုံးကြောက်ဖြာထက်မှာတက်ထိုင်တယ်ဟုတ်လားအဲ့ဒါယတိကြီးကတိဥတိဖုရှာပြီးတော့ပြန်လာတဲ့ခါကျတော့သူ့နေရာမှာယာယာဆဆထိုင်နေတာလည်းမြင်တော့ရှူရှက်ရှက်ဒေါသထွက်တယ်အဲ့ဒါနဲ့ငါနေရာမှာထိုင်နေတာဘယ်ဟာလူယုံမှာတော့ပြောပုံကြီးရနော် တကယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ကသူ့ထက်အစာပေါင်းများစွာမြင့်မြတ်နေတယ်ပြည့်စုံဗုဒ္ဓပဲဒါပေမဲ့ तू သိလားမသိအသွင်တရားရသူတော်ကောင်းတယောက်ဆိုတာသိနိုင်တယ်ဒါပေမဲ့သူ့ရဲ့မာမာနကိုကြောင်းပြပြီးတော့ဖြစ်နေတဲ့စိတ်ဆူးမှုစိတ်တူမှုဒေါသတရားကပုံလွှမ်းတာဟုတ်လားငါနေရာထိုင်တယ်ဘယ်ကလူရုပ်မှာတော့အဲ့တော့ပြည့်စုံဗုဒ္ဓရှင်မြတ်ကသူတော်ကောင်းတဲ့ဘလူတွေမြန်တုံ့ပြန်လိုက်တာမျိုးပေါ့နော်သင်ဟာရာရာဆဆပုဂ္ဂိုလ်မဟုတ်ဘူးဟောဒီဗရကဘာမှာပွင့်မယ်ဂေါရမဘုရားလောင်းလေရပဲ ငါလည်းပဲကိလေသာအတောကုန်ခန်းနေတဲ့ပြည့်စုံကဗုဒ္ဓပဲအဲလိုပြောတာကိုတောင်သူကဘယ်လိုပြောမလို့နူးညံ့တဲ့စိတ်တိမ်မွေးတဲ့စိတ်ဖြစ်မသွားဘူးမာခန်းနေတာဟုတ်လားမာခန်းနေတာအဲ့ဒါနဲ့သူဒီတိုင်းကြီးတူတူကြီးကြည့်အတပိစေကဗုဒ္ဓရှင်မြတ်ကအင်းဒီပုဂ္ဂိုလ်တော့စကားနဲ့ပြောနေလို့ထိအောင်မှာမဟုတ်ဘူးဆိုတော့ရုပ်တရက်ကောင်းကင်ပြန်လိုက်တယ် ကောင်းကင်မြေတို့သူ့ရဲ့အပေါ်တက်တဲ့ရောက်တဲ့ခါကျတော့မှသူ့ရဲ့ခြေဘဝမှာကတ်နေတဲ့မြူမုံတွေဖုံနေပေါ့နော်အဲ့ဒီဖုံတွေကိုကြအောင်ဖန်တီးလိုက်တကိုးနဲ့အဲပြည့်စကားဗုဒ္ဓရှင်မြတ်ရဲ့ခြေဘဝမှာကတ်နေတဲ့ဖုံမုံတွေမြူမုံတွေကယသိရဲ့ခေါင်းပေါ်ကျတယ်အဲ့ဒါနဲ့မော့ကြည့်တဲ့ခါကျတော့ခါမျက်နှာပေါ်ကျတယ်အဲ့လိုနဲ့ပြန်သွားရောပျောက်သွားအဲ့ကျတော့မှဘုရားလောင်းကတတိယအော်ကြည်စမ်း အလွန်လေးလံတဲ့ခန္ဓာကိုယ်ကြီးကဝါကွမ်းတစ်ခုလိုပော့ပြီးကောင်းကင်ကိုပြန်နေပြီးတော့သူ့ရဲ့ခြေဘွားမှာကတ်နေတဲ့ဖုံဖုံကငါကောင်းမဟုတ်ကြငါရဲ့အမျိုးကိုအကြောင်းပြုတဲ့ဖြစ်နေတဲ့မာမနာကဘာတန်ဖိုးရှိလဲတကယ်ဆိုရင်ကိုချင်းသီလတွေကတန်ဖိုးရှိသူတော်ကောင်းတရားကိုသိတဲ့စိတ်တွေကတန်ဖိုးရှိဒီအမျိုးကောင်ကဘာတန်ဖိုးရှိလို့လို့ငါမိုင်မဲလိုက်တာကြည်စမ်းငါကိုဘောဓမဖရာဒီဘာရကပါမှာပွင့်မဲ့ဖရာလို့ပြောသွားတယ်သူကသူလည်းပြည့်စေကဘုရားလို့ပြောသွားတယ် အဲ့ဒါကိုငါကငါဘယ်တော့ဖျားဖြစ်မှာတော့လဲမမေးလိုက်မိဘူးရန်ရအောင်ဘလို့လောက်အောင်မလဲလဲမမေးလိုက်မိဘူးဒီမာမာနကခန်းနေတာဆိုသူ့ရဲ့မန်ကိုသူတော်တော်လေးပါဖြစ်သွားစိတ်ကုန်သွားတယ်ဟုတ်လားအဲ့ဒါနဲ့ဒီမာမာနမပြောင်းမချင်းငါဂူထဲကမထွက်တော့ဘူးကွာဆိုပြီးတော့ဂူထဲဝင်သွားအဲ့ဒါတရားကျင့်ဇံပိန်ညင်ရဇံပိန်ညင်ရတော့စောစောကမာမာနတွေကစောတွေကစားပါဖြစ်သွားပြီးတော့ပပြီးတော့ပျောက်လူနေပါဖြစ်နေဟုတ်လားအနုတေယဓာတ်ကတော့ရှိတာပေါ့အနုတေယဓာတ်ကတော့ဘုရားဖြစ်မှာ အရိယာဖြစ်မှပယ်တဲ့ကိစ္စပေါ့နော်ဒါပြီးတော်တော်များများကြီးအချိန်ကြာကြာသူမလုပ်နိုင်တော့ခွာထားနိုင်တယ်ဟုတ်လားအဲ့ဒါနဲ့ဘုရားလောင်းကဇင်းညာဦးမှာသူဇံပင်ချင်းကိုရပြီးတော့နော်ကြည်ကြည်လင်လင်ချမ်းချမ်းသာသာထိုင်းနေတာပြည့်စုံကဘုရားအရှင်မြတ်ရဲ့ဂုံကျေးဇူးဒါတွေကိုခုနတုန်းကတရားဝါလေးလေးကောင်ပြောပြတယ်အဲ့ဒါမြတ်စွာဘုရားကဒီဇတ်တော်ကိုနော်ဒီအကြောင်းအရာလေးတွေကိုပြောပြီးတဲ့နောက်မှာနော်အဲ့ဒီတုန်းကငါဘုရားရသေဖြစ်ခဲ့တယ် ဝန်ကတော့ဘယ်သူဖြစ်ခဲ့လဲရှင်မကတ္တပဖြစ်ခဲ့တယ်။ဝေးကတော့ရှင်သာရိပုတ္တရာဖြစ်ခဲ့တယ်။မြေကိုကတော့ရှင်မမောက္ကလံဖြစ်ခဲ့တယ်။နော်ခိုးဘိုးကတော့ရှင်နုဒ္ဒရာဖြစ်ခဲ့တယ်ဆိုပြီးတော့ဇတ်တော်ပေါ့။တော့အဓိကဘုန်းတို့ဒီဇတ်တော်လေးတွေကိုဘာဘူးလို့ပြောတာတော့ဏိဒန်းတော်ကပြောခဲ့တယ်နော်။ဘယ်လိုရွေးချက်နဲ့ပြောတာလဲ။ဥပုံစောင့်တယ်ဆိုတဲ့နေရာမှာဘယ်လိုရွေးချက်ရှိရမလို့ဘယ်လိုစိတ်ထားနဲ့ဘယ်လိုခံယူချက်နဲ့ဘာဖြစ်ချင်တဲ့စိတ်နဲ့လောက်ရမလဲဆိုတာလေးကိုဘုန်းဘုန်းတို့အဓိကပြောတာဟုတ်လား မဖြစ်ခြင်းတဲ့စိတ်နဲ့လုပ်ရမှာတော့ကိုယ့်ရဲ့စိတ်နှလုံးမှာပေးချမ်းနေတဲ့ရာဂဒေါသမောဟအညစ်အကြေးကိုစင်ကြယ်တဲ့စင်ကြယ်အောင်ဆေးကျိုးလိုတဲ့စိတ်နဲ့ဥပုသ်တဲ့စောင့်သုံးရမယ်။ပို့ပြီးတော့ဘုန်းတို့မြင်မအောင်ပြောရရင်တော့နော်ကိလေသာတည်းဟူသောအကြောင်းတရားကိုပယ်တတ်ပြီးတော့အကျိုးရလတ်ဖြစ်တဲ့တန်တရားဝိတုခဝရှင်ရဲကနေပြီးတော့ဒါဝရလူငင်းချမ်းသာကိုရဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဥပုသ်တဲ့ကိုစောင့်သုံးရမယ်။ဟုတ်လား။အဲ့တော့ဘုန်းတို့ ကုသိုလ်ကောင်းမှုပြုတဲ့နေရာမှာခုတလောခဏခဏပြောပြနေတာရှိတယ်။ဘုံတဘွားတန်တရားကိုခြုံငုံပြီးတော့တုံးတက်လိုက်မယ်ဆိုလို့ရှိရင်လမ်းက၃လမ်းရှိတယ်။ဟုတ်လား။လမ်းဘယ်နှလမ်းရှိတော့၃လမ်းရှိတယ်။အောက်လမ်းဆိုတာရှိတယ်။အကုသိုလ်အမှုတွေကိုနော်ပြုရင်ပြောရင်တွေးရင်နဲ့ရုံညံ့တဲ့ဘဝတွေကိုရောက်သွားစေတဲ့တဲ့လမ်းအကုသိုလ်တရားအောက်လမ်းခေါ်တယ်ဟုတ်လား။နောက်အထက်လမ်းဆိုပြီးတော့ရှိတယ်။ အဲ့ဒါကဒါနသီလဘာဝနာကုသိုလ်ကောင်းမှုတွေကိုကြိုးပမ်းအထောက်ရင်းဖြင့်မြင့်မြတ်တဲ့ဘဝတွေကိုရစေတဲ့အကြောင်းတရားကိုလှုပ်ပြီးတော့မြင့်မြတ်တဲ့ဘဝကိုခန္ဓာကိုပျက်စီးလို့သေပြီးဒီချမ်းမဲ့မှာရောက်သွားစေလို့အဲ့ဒီလမ်းကိုပါခေါ်တော့အထက်လမ်းလို့ခေါ်ကောင်းမှုလမ်းပေါ့နောက်သုံးခုမြောက်လမ်းကမြတ်စွာဘုရားရဲ့အစိုးအမသာသနာတော်မြတ်နဲ့တွေ့မှသာလေဘုန်းဘုန်းတို့သိခွင့်ရနားလည်ခွင့်ရတယ်အဲ့ဒီလမ်းကဘာလမ်းလဲဆိုတော့လွတ်မြောက်လမ်းတဲ့ထွက်မြောက်လမ်းနော်လမ်းဘယ်နှလမ်းရှိတော့သုံးလမ်းရှိတယ် နော်အောင်လန်းဒါတော့သဘောပေါက်တယ်အကုသိုလ်တရားတွေအထက်လန်းကုသိုလ်တရားတွေလွတ်မြောက်လန်းဆိုတာကြတော့အဲ့ဒီအထက်လန်းကနေပြီးတော့ तू ကခွဲထွက်သွားတဲ့ပို့ပြီးတော့မြင့်မြတ်တဲ့လန်းပေါ့သူကြတော့ဒီအထက်လန်းကိုပဲဘုံဘုံတို့နှစ်မျိုးနားလည်ရမှာပေါ့ကုသိုလ်တရားကိုပြုကြတဲ့နေရာမှာဘလို့ရည်ရွယ်ချက်နဲ့ပြုတယ်လဲဆိုတာပေါ်မှာမူတည်ပြီးတော့အဲ့ဒီအထက်လန်းနဲ့လွတ်မြောက်လန်းကကွဲသွားတာဟုတ်လား ကုသိုလ်ကောင်းမှုပြုတဲ့အခါမှာဘဝကဆင်းရဲတယ်ဆိုတဲ့အမြင်မှန်ရှိပြီးတော့ဒီဆင်းရဲတဲ့ဘဝကလွတ်မြောက်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့လှုပ်လို့ရှိရင်အဲ့ဒါလွတ်မြောက်လမ်းဖြစ်သွားတယ်ပြုတာကတော့ဒါနပဲဟုတ်လားပြုတာကတော့သီလပဲပြုတာကတော့တမာတိပညာဘာဝနာပဲဒါပေမဲ့သူ့ရဲ့ရည်ရွယ်ချက်ကဘယ်ကိုဥတည်ထားတာတော့နိဗ္ဗာန်ကိုဥတည်ထားတာကိလေသာကင်းဖို့အကြောင်းတရားကိုတတ်ပြီးတော့အကျိုးရလတ်ဖြစ်တဲ့ဘဝဒုက္ခတွေငြိမ်းဖို့ဒီအထိသူကမြင့်မြတ်မှာမှာရည်ရွယ်ပြီးတော့ပြုတာဒါကြောင့်သူကဘာဖြစ်သွားတာတော့ လွတ်မြောက်လမ်းဖြစ်သွားတယ်နော်အဲ့ဒီမြင်မာတဲ့ရည်ရွယ်ချက်မပါဘဲနဲ့ဒီဘဝတန်တရားထဲမှာပဲမြင်မာတဲ့နေရာတစ်ခုကိုရဖို့မြင်မာတဲ့ဘဝတစ်ခုကိုရဖို့ဆိုတဲ့ရည်ရွယ်ချက်နဲ့လုပ်မယ်ဆိုရင်တော့သူကဘာဖြစ်သွားအထက်လမ်းဖြစ်သွားတယ်ဟုတ်လားအဲ့တော့မြတ်စွာဘုရားပွင့်မှသာလဲတိကွင်ရတဲ့လမ်းကဘာလမ်းလဲလွတ်မြောက်လမ်းပေါ့နော်အဲ့တော့ဘုမှုတို့ကလွတ်မြောက်လမ်းကိုလိုက်နိုင်မှသာသနာနဲ့တွေ့ရကြုံနှက်ပဲတော့အထက်လမ်းလောက်လိုက်နိုင်တာနဲ့သာသနာနဲ့တွေ့ရကြုံမနှက်သေးဘူးဒါကြောင့်ဒါနကောင်းမှု ပြုတဲ့အခါတိုင်းခါတိုင်းဒီအမြင်မှန်လေးတွေရှိရမယ်ဥပုသ်တဲ့စောက်တည်တိုင်းစောက်တည်တိုင်းဒီအမြင်မှန်လေးရှိရမယ်တမာတိပညာဘာဝနာတရားကိုပွားများအထုတ်တိုင်းအထုတ်တိုင်းလည်းပဲဒီအမြင်မှန်ရှိရမယ်နော်ဒီလွတ်မြောက်လမ်းကို လိုက်နိုင်မှသာလေဘုန်းတို့တကယ်ထူးရမှာပေါ့နော်ကျန်တာကတော့ तू ကမထူးဘူးအထက်လမ်းကိုအခိုက်အတန့်လိုက်နိုင်ပြီမယ်လို့လည်းပဲဘဝတန်တရားဆိုတာအလွန်ရှည်လျားတဲ့အတွက်ကြောင့် တစုံတစ်ခုသောဘဝမှာမေကောင်းမေယုံမာတွေဆွေယုံမာတွေနဲ့တွေ့ပြီးတော့ယုံညံ့တာတွေလုပ်ပြီးတော့အောက်လန်းကိုလိုက်သွားတဲ့ပုံကောင်ဖြစ်နိုင်မို့လားဖြစ်နိုင်ရနော်သူအချိန်တိုင်းသူကမှားနိုင်တာကိုဟုတ်လားအဲ့တော့သာသနာနဲ့တွေ့တဲ့အခါမှာထွတ်မြောက်ဖို့လွတ်မြောက်ဖို့ဆိုတာဘုန်းတော်ဘာလို့မလို့ဥတီချက်ထားရမယ်ဘဝကိုထောင်လို့သဘောထားရမယ်ပေါ့တကယ်တမ်းပြောနေတာပါဒါကြောင့်ဘုန်းတို့ပါရမီ7ပါးထဲမှာနိခမပါရမီဆိုတာသိရနော်နိခမပါရမီဆိုတာဘာလို့ထွတ်မြောက်ဖို့အတွက်ရည်ရွယ်ပြီးတော့လုပ်တဲ့အလုပ်တစ်ခု ဟုတ်လားပါရမီ7ပါးထဲမှာအဓိကအကြဆုံးပါရမီပဲနိခမပါရမီပါမပါရင်ကျန်တဲ့ပါရမီတွေကပါရမီကိုမမြောက်ဘူးပါရမီဆိုတာမြင့်မြတ်သူတို့ရဲ့အလုပ်မြင့်မြတ်တဲ့အလုပ်ပါရဆိုတဲ့တစ်ဖက်ကနိဗ္ဗာန်ကိုရောက်ဖို့အတွက်လုပ်တဲ့အလုပ်ဒါကိုပါရမီခေါ်တာဟုတ်ဟုတ်လားအဲ့တော့မြင့်မြတ်သောအလုပ်ပင်ဖြစ်စေကံကိုနိခမပါရမီထိုက်အောင်မလုပ်နိုင်ဘူးဆိုရင်ကျန်တဲ့ပါရမီမမြောက်ဘူးလို့လေဒီဆိုဘုရားကြီးရဲ့အဲ့လိုဆုံးဖြတ်တယ်ဘုန်းတို့ဒါနပါရမီလုပ်တယ်သီလပါရမီလုပ်တယ်ဘယ်ပါရမီပဲလုပ်လို့ ရည်ရွယ်ချက်ကဘာတော့လွတ်မြောက်ဖို့ဆိုတဲ့စိတ်ပါမှအဲ့ဒီမြင့်မြတ်တဲ့အလုပ်ကဘာဖြစ်သွားလဲပါရမီထိုက်သွားတယ်။လောက်ရည်ကြီးတော့နော်။ဒါမှမဟုတ်ကောင်းတဲ့အလုပ်ပင်ဖြစ်စေကကိုဘုန်းတို့မှာမထပ်ပြီးတော့ဆောင်းဖို့လိုသေးတယ်။လွတ်မြောက်ဖို့ဆိုပြီးတော့ဆောင်းဖို့လိုတယ်။အဲ့ဒါပါမှသာသနာနဲ့တွေ့ရကြုံနဲ့ဟုတ်လား။မြတ်စွာဘုရားကဘဝကိုဘလို့ဝေဖန်ပြတာတော့မစင်ကျင်ကြီးသည်အနှဲငယ်များပြင်ဖြစ်တော်လည်းပဲမကောင်းသောအနံ့ရှိတဲ့ကဲ့သို့ ဘဝဆိုရင်လက်ဖြစ်တဲ့ဒီကာလမြတ်လောက်တော့လဲငါဘုရားချီးမွမ်းတော်မမူတဲ့ဘုရားဟောထားတဲ့စကားလေးအတိအကျဟုတ်လားအင်္ဂုတ္တပါဠိတော်ဧကတိပတ်ထဲမှာဟုတ်လားမစင်ကြည်ချင်းဆိုရင်ဘာလို့အနည်းငယ်များပင်ဖြစ်တော်လဲပဲမကောင်းသောအနံ့ရှိတဲ့ကဲ့သို့လက်တွေ့လေးစဉ်းစားကြည့်တာမအောင်မိချစ်ဆံကောင်းလေးတော့လူးသွားတယ်အနံ့အောင်ဘလို့တော့ပုံသဏ္ဍာန်ကောဘလို့တော့အစဉ်ကြီးကြီးပေးနေဆိုလူရသွားမရပြုတ်မရဒါတောက်လျှောက်ကိုတန်ရှင်းအောင်လုပ်မှာနော်ဟုတ်လားဘဝကိုမြတ်စွာဘုရားဗာနဲ့ဥမာပေးရတော့ အဲ့ဒီမစင်ကျင်ကြီးနဲ့ဥမာပေးတာနည်းနည်းလေးဆိုတော့လည်းပဲနည်းနည်းလေးမို့သူ့မှာဒီဆက်ဆုပ်စရာရော့သွားတယ်လို့မရှိဟုတ်လားအဲ့ဒါဘဝဆိုရင်လည်းလက်ဖြစ်တတတီးလောက်ကာလာလေးဖြစ်နေတာကိုတော့မြတ်စွာဘုရားမချွေးမွမ်းမှုတဲ့အမှန်ကတော့အမြဲတမ်းဆင်းရဲနေတာပဲလို့မြင်တာပဲဒါကတကယ်အမြင်ပါပဲဘုံဘုံတော့အဲ့ဒါမြင်လားမမြင်ဘူးဒါကိုမြင်ဖို့အတွက်ဘုံဘုံတို့တရားအထုတ်ကြရတာတကယ်တမ်းက ဟုတ်လားအဲ့ဒါကိုမမြင်တဲ့အခါကျတော့ဘုံဘုံတို့ကဘဝရဲ့ပုံမှာမမောမှုဖြစ်တယ်ဘဝကိုကောင်ကဒုက္ခလို့မမြင်တဲ့အခါကျတော့မမောမှုဖြစ်တယ်အဲ့ဒီမမောမှုကပဲဘဝဖြစ်ခြင်းအကြောင်းဖြစ်တဲ့အတွက်ကြောင့်တစ်ခါထပ်ပြီးတော့ဘဝရတယ်ရတဲ့ဘဝကိုနားမလည်တဲ့အခါကျတော့မမောတယ်မမောတော့ဘဝထပ်ရတယ်ဒီလိုနဲ့လဲနေတာဟုတ်တယ်မဟုတ်လားလဲနေတာဘယ်မှမရောက်ဘူးနော်ခုဘုံတို့ဘဝကိုဝေဖန်ကြည့်ပါ ဝေဖွာလာတယ်ပြီးမှဖြစ်မှာတော့တဖြည်းဖြည်းနဲ့အိုးလာဟောင်းလာရင့်လာ ဟုတ်တယ်မဟုတ်လားပြီးရင်မဖြစ်မလို့ချွင်းရင်းချက်တွေများလာတယ်အနေကြလာတော့အသုံးကြတဲ့ဆက်ကြီးတစ်လုံးလိုချွင်းရင်းချက်တွေများလာတယ်ချွင်းရင်းချက်တွေများလာတာကိုကျတို့ဘလို့သိနိုင်တာတော့နာကျင်ခံခတ်မှုနဲ့သိနိုင်တယ်ဒူးမကောင်းဘူးဆိုတာဘလို့သိရတာတော့ဒူးကနာပြီးတော့ပြောလိုက်တာလေငါမကောင်းဘူးဆိုတာဒီတိုင်းပြောလို့မှကျတို့ကြားမှာမကြားပဲဗိုက်ထဲရတခုမကောင်းဘူးဆိုရင်ဘလို့ပြောတာတော့နာပြီးတော့ပြောမယ်ကျင်းပြီးတော့ပြောမယ်ထုံပြီးတော့ပြောမယ်မကောင်းတဲ့ခံစားချက်တစ်ခုကိုပြပြီးတော့ခန္ဓာကိုယ်ကြီးအတိပေးတာ နာတယ်ဆိုတာပျက်စီးခြင်းရဲ့လက္ခဏာပဲလေဟုတ်တယ်မဟုတ်လားပျက်စီးခြင်းကနာခြင်းမပါရင်ပျက်စီးခြင်းကိုကျွတ်တို့သိနိုင်မလားပူရာဆိုတာမိရဲ့ပါတော့လက္ခဏာဒီပူရာကိုကြည့်ပြီးတော့မိလို့သိရတယ်ဟုတ်လားနာရာကိုကြည့်ပြီးတော့ဘယ်လိုသိမလဲပျက်စီးနေတယ်လို့သိရမယ်နာရာကိုကြည့်ပြီးတော့ပျက်စီးနေပျက်စီးမှုကနာကျင်မှုကိုပြပြီးတော့အတိပေးနေတာကျွတ်တို့စိတ်ကိုအဲ့ဒါမှကျွတ်တို့ပြင်လို့ရှင်လို့ရမှာပေါ့ခန္ဓာကိုယ်ကြီးကဘယ်လောက်စမ်းကြဲတော့ဟုတ်လားအဲ့တော့မွေးပွားလာတယ် ရင့်လာတယ်ဟောင်းလာတယ်အိုးလာတယ်ပြီးတော့ဘာလို့နားလာတယ်ပြက်ပြက်ချင်းရဲ့သင်္ကေတပေါ့နော်နားလာပြီးရင်ဘာဖြစ်မလို့လုံးဝသုံးစားလို့မရအောင်ပြက်သွားတယ်ကိုယ်လက်ကလေးကိုတောင်မလှုပ်နိုင်နဲ့မျက်တောင်လေးတောင်မခတ်နိုင်နဲ့ဟိုဘက်ဒီဘက်တောင်မစောင်းနိုင်နဲ့တကယ့်ကိုအသေးကောင်တုံးလုံးဘာဖြစ်သွားမှာလို့ဖြစ်သွားမယ်ဒါပဲနော်ဝေးလာတယ်အိုးလာတယ်နားတယ်ပြီးတော့သေတယ်သေပြီးရင်ရောရက်သွားမှာလားဘယ်ရက်မလို့နောက်ထပ်ကိုယ်စိတ်စေတနာနဲ့တန်တဲ့ဘဝတစ်ခုထပ်ပြီးတော့ရမယ် ဟုတ်လားအခုလိုဘဝရရတာတော့ဆိုတော့အဓိကကတော့တဏှာကြောင့်ဘဝရလောဘကြောင့်ဘဝရတဏှာပောနဘဝိကကြားဘူးတယ်မဟုတ်လားတဏှာလောဘဟာဘဝတက်ကိုဖြစ်စေတာဘာဘူးလို့တဏှာဖြစ်တုံးဆိုတော့ဘဝကောင်းတယ်လို့ထင်နေလို့လိုချင်တဲ့တဏှာဖြစ်တာဘဝကတကယ်တမ်းကဒုက္ခပဲဒါပေမဲ့ကျွတ်တော့အဲ့ဒီအမှန်ကိုမသိဘူးဘဝဖြစ်နေတာတမျိုးကိုကထင်နေတာတမျိုးထပ်တူမကြဘူးအဲ့ဒါကိုခေါ်တော့အဝိဇ္ဇာအဲ့ဒီအဝိဇ္ဇာကိုအခြေခံတဲ့အတွက်ကြောင့် ဘဝကိုမက်မောတယ်ဘဝထဲမှာအဆင်ပြေခြင်းနဲ့ဘဝထဲနဲ့ပတ်သက်ပြီးတော့ပဲဘုံဘုံတော်စီမံကိန်းဆွဲနေတယ်ဘဝကိုပဲအကောင့်ထင်းပြီးတော့ဒါနဲ့ပဲဘုံဘုံတော်တပူတော်တွေနေခြင်းနေတယ်အဲ့ဒါပါတော့လောဘအဲ့ဒီလောဘသည်ဘဝကို ထပ်ပြီးတော့ဖြစ်စေတယ်သူမရှိရင်ဘဝမဖြစ်တော့အဲ့ဒီမှာကောင်းတဲ့ဘဝဖြစ်မလားဆိုးတဲ့ဘဝဖြစ်မလားဆိုတာကြတော့ तू ကဝေဘာနာမဟုတ်ဘူးအဲ့ဒါကြတော့စေတနာကဝေဘာနာဘလို့စေတနာတွေဖြစ်များရတော့ဘယ်စေတနာကသူ့ကိုဒီချိန်မှာအကျိုးပေးမှာလို့ဒါပေါ်မူတည်သွားတယ် ကောင်းတဲ့စေတနာကအကျိုးပေးတော့မယ်ဟေ့ဆိုရင်တော့ကောင်းတဲ့ဘဝရောက်ဆိုးတဲ့စေတနာအကျိုးပေးမယ်ဆိုရင်ဆိုးတဲ့ဘဝရောက်ဒါဒီဘဝဖြစ်ချင်းရဲ့အဓိကရေသောမြစ်ကတော့ဘယ်လိုတုံးဆိုတဏှာပဲသူ့ရဲ့နောက်ကခေါင်ငိုင်ကဘယ်လိုတုံးဆိုအဝိဇ္ဇာပဲဒါကြောင့်အဝိဇ္ဇာနဲ့တဏှာကိုတန်တရားရဲ့ရေသောမြစ်လို့ပြောတာအဲ့ဒီအမြစ်နှစ်ချောင်းမပြတ်မချင်းဘဝအပင်ဟာဘယ်တော့မှမတည်ဘူးသဘောပေါက်လားအဝိဇ္ဇာကတော့အခြေခံတော့မတိလို့လိုချင်မိတာလိုချင်မှုကထပ်ပြီးတော့ဘဝကိုဖြစ်စေတာဘဝကိုဖြစ်စေတာကတော့တဏှာဖြစ်စေတာ ဒါကြောင့်တဏှာဝတ္ထုရိယသစ္စာလို့သူ့ကိုမြတ်စွာဘုရားခေါင်းကောက်ပြောတာသို့တော့အဲ့ဒီတဏှာဒီဘာကြောင့်ဖြစ်တယ်လဲအဝိဇ္ဇာကြောင့်ဖြစ်တယ်ဒါကြောင့်အဝိဇ္ဇာကိုအကုသိုလ်တရားအားလုံးတို့ရဲ့ခေါင်းဆောင်ရှေ့သွားကြီးလို့မြတ်စွာဘုရားဟောတာအဝိဇ္ဇာဘိက္ခုပုပ်ပင်ကမှာအကုသလနာဓမ္မနာတမပတ္တိယအနတ္တေဝအာဟိတိကအနုတ္တပံနော်အရှိအကြောင်းမရှိတာကနောက်လိုက်ပဲအတိညာမရှိတဲ့အဝိဇ္ဇာကရှေ့သွားခေါင်းဆောင်ပဲဘယ်အုပ်စုမှာတော့အကုသိုလ်အုပ်စုမှာ အကုသို့အုပ်စုကြီးမှာခေါင်းဆောင်ကမဆိုလေအဝိဇ္ဇာနောက်ကတွန်းအားပေးနေတဲ့ကောင်ကအရှိအကြောင်းမရှိမှုကတွန်းအားပေးတာလှုပ်လှုပ်ပြော့ပြော့တွေးတွေးအကုသို့ဖြစ်တာကိုရှေ့အကောင်မှမသိကြောက်အကောင်မှမသိဒါကြီးကမကောင်းတဲ့အကျိုးပေးမလို့လည်းမသိကြောက်ဘူးလေအဲ့ကြတော့ဒါကြီးကရှက်စရာကိစ္စလို့လည်းမသိအရှက်ဘူးအဲ့ဒီမရှက်မကြောက်တော့ပါတော့လက်ရဲစေရဲလှုပ်မယ်ပြောမယ်တွေးမယ်ဘယ်သူကတွန်းအားပေးတာလဲအရှက်အကြောင်းမရှိမှုကဒါကမြတ်စွာဘုရားသူတို့ကိုနောက်လိုက်ကြီးတွေလို့နာမည်တက်တယ်ခေါင်းဆောင်ကဘယ်သူတော့အဝိဇ္ဇာနောက်လိုက်ကဘယ်သူတော့ အရှိအကြောင်းမရှိမှုဘလောက်သဘာဝကြတော့မြတ်စွာဘုရားဒေသနာတော်တွေဟုတ်လားဒါကြောင့်တန်ဒီဘဝတန်တရားမှာရေတောင်းမြေကြီးနှစ်ချောင်းမှမဆိုတော့အဝိဇ္ဇာနဲ့တဏှာအဝိဇ္ဇာကအရင်ကံပဲအဝိဇ္ဇာဖြစ်လို့တဏှာဖြစ်ရဒါကြောင့်တဏှာကိုဖြိုခြင်းလို့ရှိရင်ဘာကိုရင်ဖြိုရမှာတော့အဝိဇ္ဇာကိုရင်ဖြိုရမှာအဲ့တော့အဝိဇ္ဇာဆိုတာဘာတော့မတိမှုအဲ့တော့မတိမှုကိုဖြိုခြင်းဟောဘာနဲ့ဖြိုမလို့ဆိုတော့တိမှုနဲ့ဖြိုရမှာမတိမှုဆိုတာအမှောင်တက်ပဲအမိုက်တက်ပဲတိမှုဆိုတာအလင်းတက်ပဲ အမှောင်ကိုဖြောက်နိုင်တာဟာအလင်းတစ်ခုပဲရှိတယ်။ဘယ်အရာနဲ့မှအမှောင်ကိုဖယ်လို့မရဘူး။အမှောင်ကိုတောင်းတေးတဲ့ထည့်ပြီးတော့တနေရာသွားပြစ်လို့ရမလား။ပိုက်ကွန်နဲ့ဖမ်းပြီးတော့ပြစ်လို့ရမလား။အမှောင်ကိုဘာနဲ့ဖမ်းပြီးတော့ဘယ်ဖယ်ထုတ်။ဘာမှကိုလုပ်လို့မရဘူး။အမှောင်ကိုနိုင်တဲ့တစ်ခုတည်းသောအရာပါလေ။အလင်းပဲ။အလင်းရောက်လာပြီဆိုတော့လည်းပဲဒီအမှောင်ကဘလူးမြန်းပျောက်သွားလဲစဉ်းစားသမောင်။အဖြေရလား။မရဘူး။ပျောက်တော့ပျောက်သွားရနော်။လင်းနာနဲ့မှောင်နာဟာပျောက်သွားတာပဲ။ အဲ့လိုပဲဘုန်းဘုန်းတို့စိတ်ထဲမှာအမောင်တန်းနဲ့အမိုက်တန်းနဲ့တူတဲ့အဝိဇ္ဇာမတိမှုတွေကိုဖျောက်ချင်တယ်ဆိုရင်ဘာနဲ့ဘုန်းဘုန်းတို့ကအစားထိုးရမှာတော့အလင်းတန်းနဲ့တူတဲ့ဝိဇ္ဇာတိမှုနဲ့အစားထိုးရဒါကြောင့်တရားအထုတ်တယ်ဆိုတာအဲ့ဒီတိမှုကိုရှုဆောင်နေတတိကလေးထားတတိကလေးကရှေ့သွားပါနော်ဘာဖြစ်နေလဲလို့ဥတီလိုက်တာဒါကိုတိဖို့သူကမျက်လုံးကိုဖွင့်လိုက်တာပေါ့တတိကမျက်လုံးကိုဖွင့်လိုက်တာမြင်သွားတယ်မြင်တာညာပဲမျက်လုံးဖွင့်လိုက်တာတတိမဖွင့်မဲနဲ့မြင်မလား ဗတင်းပေါက်ကိုဖွင့်လိုက်တယ်ဟိုဘက်မှာဘာရှိတယ်သိဖွင့်ဖွင့်ဖွင့်ကြည့်လို့ပြောတာအဲဖွင့်ဆိုတာဘာပြောတာတော့အပမာဒသတိတရားကိုကိုကိုဘာဖြစ်နေလဲအာယုံဆိုင်သတိလေးကဥလဲပေးတာအာယုံစီကိုဥလဲပေးတာသဘောပေါက်မလားအဲသတိလေးကဥလဲပေးလိုက်တဲ့ခါကျတော့ညံကဘာလုပ်သွားမလဲတိသွားမှာသတိပရင်းမောက်ပိတ်နေပြီဟေ့ဆိုရင်ညံမြင်မြင်လို့ရမလားမရဘူးနော်မြင်တာကတော့ဘယ်သူကမြင်တာတော့ညံမြင်တာဒါပေမဲ့သူ့ရှိမှဘာရှိရမလို့သတိရှိရမယ်သတိရှိရမယ်ဟုတ်လားဒါကြောင့်မြတ်စွာဘုရား ညံနဲ့ပြည့်စုံအောင်နေကြလို့နေတိုင်းပြောသလားဘာနဲ့ပြည့်စုံအောင်နေကြလို့နေတိုင်းပြောလဲအဲတတိနဲ့ပြည့်စုံကြလို့နေတိုင်းပြောတာနော်အပမာဒီနာဘိခဝေတမ္မာဒိဋ္ဌအကုန်လုံးကလေးနဲ့တဲ့အဓိပ္ပာယ်တွေရှိကိုကြားဘူးနေကြစကားတွေကိုအဓိပ္ပာယ်ကိုထဲထဲဝင်ဝင်သဘောပေါက်ဖို့လိုတယ်ဟုတ်လားအဲ့ဒီတတိဆိုတဲ့အပမာဒနဲ့နေမှပညာကဖြစ်ထွန်းမှာအဲ့ဒီပညာအလင်းတက်ပဲအဲ့ဒီအလင်းတက်ကဝိဇ္ဇာအမှောင်ကိုဖယ်မှာ အဲ့ဒီအဝိဇ္ဇာအမှောင်ကိုဖယ်မှတက်တက်ကွဲကွဲမြင်တော့မှဒီလန့်ငါမလျှောက်တဲ့ဘူးဒီလန့်လျှောက်တဲ့တယ်လို့မြင်မှအဲ့ဒီကြမှာတဏှာကုန်အဝိဇ္ဇာမရှိမှတဏှာကုန်မှာသဘောပေါက်ရဲ့လားတဏှာကုန်မှဒုက္ခဆက်ဟာမဖြစ်တော့ဘူးရက်သဘောပေါက်လားတဏှာဘဝတစ်ကိုဖန်တီးတယ်လို့ပြောတာအိုးအဲ့တော့ဘဝတစ်ထပ်ပြီးတော့ဖြစ်တဲ့ဇာတိဟာဘာတော့ဆိုဒုက္ခအားလုံးရဲ့ဒီဘဝမှာအထင်ရှားဆုံးလက်သက်တရားခံနံပါတ်1ပဲမွေးဖွားလာခဲ့လို့ဆင်းရဲဒုက္ခအားလုံးကိုရင်ဆိုင်ရတာနော် အလွန်ရိုးရှင်းတဲ့အမြင်ပဲဒါပေမဲ့နားလည်ဖို့သိခက်တယ်လို့ဘုန်းဘုန်းထင်တယ်ခဏခဏဘုန်းဘုန်းဟောဘူးပါတယ်ဆာလာဘိက္ခုနီမှာရှင်သာတိပုတ္တရာရဲ့ညီမလေးတောထဲမှာသူကယဟန္တာပဲငြိမ်ငြိမ်လေးတရားချမ်းသာနဲ့ထိုင်မန္တကလာပြီးတော့ဒီလိုတောထဲတောင်ထဲမှာတယောက်တည်းဘာမှန်းစိတ်တိုင်းမကြလို့လာပြီးတော့စိတ်ပြက်ပြီးတော့ထိုင်နေတယ်လို့ဒီလိုမျိုးလာပြောဘာစိတ်တိုင်းမကြလို့ဘာမကြိုက်လို့ဒီနာလာထိုင်နေတာတော့အဲ့တော့ဆာလာဘိက္ခုနီမှာဘယ်လိုပြောလဲ ငါဇာတိဆိုတဲ့တဖန်မွေးဖွားခြင်းဖြစ်ရခြင်းတရားကိုငါမကြိုက်လို့ဒီနာလာဒီလိုလေးထိုင်နေတာဇာတိကိုမကြိုက်လို့လားထိုင်တာအဲ့ဒါမနကဘယ်လိုပြောလဲဘာလို့ဇာတိကိုမကြိုက်ရတာတော့ဒီလူရလို့ဖြစ်လာလို့မွေးဖွားလာခဲ့လို့ကိုကြည့်ကျင်တာကြည့်ရတယ်ကိုကြားကျင်တာကြားရတယ်ကိုစားကျင်တာစားရတယ်ကိုတွေ့ကျင်တဲ့လူနဲ့တွေ့ရတယ်ကာမချမ်းသာကိုမွေးဖွားခဲ့လို့တို့ခံစားရတာမဟုတ်လားမင်းကိုဇာတိကိုမကြိုက်ဖို့ဘယ်သူကမင်းကိုသွန်တင်ထားတာတော့ဆုံးမထားတာတင်ထားတာတော့အဲ့လိုမေးပြီးတော့ဆာလာဘေးကုနီမဘယ်လိုပြောတော့ ဇာတတမရဏဟောတိဇာတောဒုက္ခတိဖုတ်တတိဗန္တံဝရံပရိကလေတံတတမဇာတိနာရောစီမွေးဖွားလာလို့သေရတာတဲ့လူတိုင်းကြောက်တဲ့သေခြင်းတရားမွေးလို့သေရတာလူဘာလို့သေတယ်လို့မင်းဘယ်သူမှမွေးလို့သေရတာလို့ပြောကုန်ပြောဘူးဘာဖြစ်လို့သေတာတော့ကင်ဆာဖြစ်လို့သေတာ ARDS ဖြစ်လို့သေတာဟုတ်လားကားတိုက်လို့သေတာအပေါ်ယံကြောင့်နေကြီးပြောတာခုထေရီမဘယ်လိုပြောတာမွေးလာလို့သေတာလို့ပြောတယ်နော်ဇာတတမရဏဟောတိမွေးလာလို့သေရတယ် ဇာတောဒုက္ခနိဖုတ်တိတဲ့မွေးလာလို့ဒုက္ခမျိုးစုံကိုရင်ဆိုင်ရတာတွေ့ရတာကြုံရတာသူညင်းနိုင်လို့အခက်မသိရင်ဗန္တံဝရံပရိကလေတံဗန္တံနှောင်ဖွဲ့ခံရမယ်အချုပ်နှောင်ခံရမယ်ထောင်ချခံရမယ်အဖမ်းခံရဝဒံအခက်မသိရင်ပို့ဆိုရင်အသက်ခံရဗန္တံဝရံပရိကလေတံအလွန်ဆိုးရတဲ့ဘေးတွေအန္တရာယ်တွေလည်းတွေ့ရနိုင်သေးတယ်ဘာလို့တွေ့တာမွေးဖွားလာခဲ့လို့တတ္တမဇာတိနာရောစီဒါကြောင့်မွေးဖွားခြင်းကိုငါမကြိုက်ဘူးတဲ့ဟုတ်လား ဩရောဓမပရိတိဇာတိယသမတိကမံတပ္ပဒုက္ခပါဟာနာယသောမံသစ္စီနိဝေတိရသော်ဘုရားဟောတဲ့တရားအားလုံးဟာဇာတိလိုကြောင့်တရားတွေကြီးပဲတဲ့ဘာလို့ဇာတိလိုကြောင့်တရားကိုဘုရားဟောရတာတော့ဆိုရင်ဒုက္ခအလုံးကလွတ်ဖို့အတွက်ဇာတိကမလွတ်ရင်ဒုက္ခမလွတ်ဘူးသဘောပေါက်ရလားဇာတိကဘာကြောင့်ဖြစ်တာလဲတရားကိုအဆက်မပြတ်နေနော်ဘာကြောင့်ဖြစ်တာလဲတဏှာကြောင့်ဖြစ်တာတဏှာကအဝိဇ္ဇာကြောင့်ဖြစ်တာဒါကြောင့်အဝိဇ္ဇာကိုဖြူခြင်းဝိဇ္ဇာနဲ့ဖြူရမယ်ဝိဇ္ဇာမှလည်းဘယ်သူကောင်းဆောင်အောင်လို့ တတိခေါင်းဆောင်ရအောင်မယ်သဘောပေါက်ရလားအဲ့တော့မြတ်စွာဘုရားသူ့ကိုသင်ပေးထားတယ်ဆိုတာကိုဆာလာဘိကုဏီမှာအဲ့လိုပြောတာတော့ဇာတိလွတ်ကြောင်းတရားကိုဒုက္ခအလုံးလွတ်ဖို့အတွက်ဘုရားဟောခဲ့တာအဲ့ဒီဘုရားကပဲငါ့ကိုဒီအမှန်တရားကိုသိအောင်သင်ပေးခဲ့တာဇာတိကိုမကြိုက်ဖို့သင်ပေးခဲ့တာဒီလိုမျိုးပြောတာအဲ့တော့ကျွတ်တူတွေကဒီဘဝဖြစ်နေရတာကိုဒုက္ခလို့မသိတဲ့အခါကျတော့ဘဝပေါ်မှာမဖြစ်တော့မက်တယ်မက်တော့မောရတာပေါ့ဒါပဲလေမောရတဲ့ဘဝကိုရဟုတ်လား အဲ့ဒါကိုကုသိုလ်ကောင်းမှုပြုတဲ့အခါမှာအထက်လန်းကိုကိုပြုနေပြီရောက်နေပြီအဲ့ဒါကိုလေလန်းကိုပြန်မလိုက်ဖဲနဲ့ထွက်လန်းကိုမလုပ်ရမှာတော့လိုက်နိုင်အောင်ကြိုးစားရမယ်နော်အောက်လန်းကတော့သုသူဘုံကလေတဲ့လန်းအထက်လန်းကတော့ဘယ်လိုတော့သူနည်းနည်းလေးအဆင်ပြေနေတယ်အောက်လန်းနဲ့ဆိုင်အဆင်ပြေနေဒါပေမဲ့ဒုက္ခတွေလေတာပါပဲသူလည်းထွက်လန်းကြတော့မှသာလေတကယ်ပဲဖြစ်သွားတော့မြင့်မြတ်သွားတာဘကျွတ်တူကလေနေတယ်ဆိုတော့မြင်ဖို့လိုတယ်ဝေဘွားလာတယ်သောတော်ကပြောခဲ့တဲ့စကားလေးကဆက်သွားတာနော်။ဦးမင်းကြီးရောလာတယ်ပြီးတော့ပါတော့ နာကျင်ခံခဲ့တယ်ပြီးရင်ပျက်စီးရတယ်ပျက်စီးပြီးတော့ဘာတော့ဘဝအပေါ်မှာမက်မုံမှုမကင်းသေးတော့တဏှာလောဘကြောင့်ဇာတိထပ်ပြီးတော့မလုပ်ဘူးတော့ရမယ်ဇာတိဖြစ်ရင်တခါမွေးအိုနာသေးမွေးအိုနာသေးဆိုတော့လဲလာတယ်ဘယ်မှမရောက်ဘူးဒီနာဘလောက်ကြိုးစားကြိုးစားဘယ်မှမရောက်ဘူးဒီနာပဲချင်းကြရင်သိပါပဲဟုတ်လားမွေးအိုနာသေးနဲ့သွားပါနော်ဒါကြောင့်မလို့ဒီအထက်လန်းနဲ့လွတ်မြောက်လန်းကိုဘုံတို့စာထဲမှာဘယ်လိုသုံးလို့ဆိုတော့ဝိတ္တကုသိုလ်ဝိဝိတ္တကုသိုလ်လို့သုံးတယ် ဝိတ္တကုဆိုဆိုတာဘာတော့ဝိတ္တဆိုတာဝတ်ဟုတ်လားဝတ်လိုက်တယ်တချို့ပြောရရှိတယ်နော်ဝတ်ဆိုတဲ့စကားကလက်ပတ်ခြင်းလို့အဓိပ္ပာယ်ရတယ်လေပတ်စေတတ်တဲ့ကုသိုလ်ပေါ့ကုသိုလ်တော့ကုသိုလ်ပဲဒါပေမဲ့အဲ့ဒီကုသိုလ်ကဘာတော့ဒီတည်းပဲလေနေစေတတ်တဲ့ကုသိုလ်ဝိဝတ္တကုသိုလ်ဆိုတာလက်ပတ်ချင်းကနေပြီးတော့လွတ်သွားတဲ့ကုသိုလ်ထမြောက်စေတဲ့ကုသိုလ်အဲ့ဒါစောစောကပြောခဲ့တဲ့နိဗ္ဗာန်ကိုရည်ရွယ်ပြီးတော့ကုသိုလ်တွေကဝိဝတ္တကုသိုလ်လို့ခေါ်တာပေါ့ဟုတ်လားဒါကြောင့်ဘုန်းဘုန်းတို့ဒါဒါလေးကိုဘုန်းဘုန်းတို့ကဏိကုံးချုပ်ကလေးပြောတယ်နော် အဲ့တော့ဥပုပ်ဘာကြောင့်စောင့်ရတယ်လဲလို့မေးရင်ဒီရှင်ရဲ့တဲ့ဒုက္ခလို့အရိယာသူတော်စင်ကြီးများမြင်သွားတဲ့ဒီအမှန်တရားကိုမြင်ပြီးတော့ဒီဒုက္ခတွေရဲ့အပေါ်မှာမမုန်းမှုကင်းပြီးတော့ဒုက္ခချုပ်သွားဖို့ဆိုတဲ့ရည်ရွယ်ချက်နဲ့မလုပ်မှာတော့ဥပုံဆောင်ဥပမာမဟုတ်ပါဘူးကျန်တဲ့ဒါနကောင်းမှုပြုလေဒီရည်ရွယ်ချက်နဲ့ပြုရမှာပဲဟုတ်လားတမာတိပညာဘာဝနာလုပ်ငန်းကိုကြိုးစားရင်လည်းပါတော့ဒီရည်ရွယ်ချက်နဲ့ပြုရမှာပဲဒါပေမဲ့ဒီနေ့ကတော့ဥပုပ်နေလေးဥပုပ်တယ်လေးဆိုတော့ ဝုဒ္ဓတာလည်းရဖို့ဘုံဘုံကရှေ့ရဇတ်တော်လေးကိုပြောပြတယ်နော်ပြင်စုပောတတာဇတ်တဲ့ဟုတ်လားဘလူရွေခြင်းနဲ့သူတော်ကောင်းတွေကဥပုံဆောင်သုံးကြသလဲဆိုတဲ့မိကွန်းရဲ့အဖြစ်နော်ဘလူရွေခြင်းနဲ့ဆောင်သုံးတာတော့ကိလေသာတရားတွေကိုပယ်ရှားနိုင်ဖို့ဆိုတဲ့ရည်ရွယ်ချက်အဲ့ဒီကိလေသာတရားတွေကဘာရဲ့အကြောင်းတရားလဲအပယ်ဝရှင်ရဲ့တန်တရားဝရှင်ရဲ့အကြောင်းတရားအဲ့ဒီအကြောင်းတရားဖြစ်တဲ့ကိလေသာကိုတတ်လိုက်လို့ရှိရင်အကျိုးတရားဖြစ်တဲ့အပယ်ဝရှင်ရဲ့တန်တရားဝရှင်ရဲ့ဘာဖြစ်သွားမလို့ချုပ်ငြိမ့်သွားမယ် ဒီအထိဘုန်းဘုန်းတို့တွေကမြင့်မြင့်မားမားရည်ရွယ်ချက်ထားတတ်ဖို့မလိုဘူးလားဘယ်သူကြောင့်ဘုန်းဘုန်းတို့ဒီရည်ရွယ်ချက်တွေမှန်မှန်ကန်ကန်ထားနိုင်တာလဲလို့မေးရင်ရသော်ဘုရားကြောင့်ထားနိုင်တာနော်ဟုတ်လားဒါကြောင့်ဘုန်းဘုန်းတို့အချိန်လဲတော်တော်များသွားပြီနော်မြင့်မားတဲ့ရည်ရွယ်ချက်မှန်ကန်တဲ့ရည်ရွယ်ချက်မြင့်မြင့်တဲ့ရည်ရွယ်ချက်နဲ့ကုသိုလ်ကောင်းမှုတွေကိုကြိုးပမ်းအထောက်နိုင်ကြပါစေလို့ဘုန်းဘုန်းတို့ဆန္ဒပြုပြီးတော့ဒီကနေ့ကြိုးစားအထောက်ကြရတဲ့ဒါနသီလတမာတိပညာကုသိုလ်ကောင်းမှုအရှုစုတို့ရဲ့စွမ်းတတ္တိကြောင့် ဘုရားတပည့်တော်တို့သည်မဲ့ညာပုညမျက်နှိဗ္ဗာန်ကိုလင်းမြန်ထုတ်ချောင်းမျက်မှောက်ပြုပြရစေကုန်သောဟုပတ္တနာအောင်စုပြုကြကုန်ရာတည်းရေသက်ချအမြတမ်းပေးဝေးကြเนาะအလုံးကိုပြုထားတဲ့ကုသိုလ်ကောင်းမှုအစုစုကိုအာယုံပြုပြီးတော့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 ကုသိုလ်ကောင်းမှုအရှုရှုတို့သည်မဲ့ညာဖို့ညာမျက်နှိပ်ပါကိုမျက်မှောက်ပြုရန်အာကောင်းသောအထောက်အပံ့ဖြစ်ပါစေတည်းဤကောင်းမှုဤကုသိုလ်တို့ဤအဖို့ဘာကကိုအသက်ထင်ရှားရှိမရှိဖြစ်ကုန်သောဘိုးဘွားမိဘ ဝါမိဘဆွေမျိုးသားချင်းတို့အားဆွေမျိုးသားချင်းတို့အားအစထား၍30ဘုံရှင်လီကုံသောတတဝအနန္တတို့အားအညီအမြတ်ဧဝေငှပါ၏အမြတ်ရကြ၍ကိုစိတ်နှပြကျမ်းမာချမ်းသာကြသည်ဖြစ်ကြပါစေသော ကုသိုလ်အမြတ်အမြတ်အမြတ်ယူတော်မူရာအကုန်လုံးသာဓုသာဓုသာဓုကုသိုလ်အမြတ်အမြတ်အမြတ်ယူတော်မူရာအကုန်လုံးသာဓုသာဓုသာဓုကုသိုလ်အမြတ်အမြတ် မျှယူတော်မူရပါကုန်သောသာဓုသာဓုသာဓုအလုံးကိုစိတ်နှပြချမ်းသာကြပါစေ